ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌17ရက်6လ69ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်နိရောဓသစ္စာကြောင့်ပြောရတာနော်ဟုတ်ပါတော့နိရောဓသူ့ဘာသာညစ်တဲ့နိကမရှိတာလေညစ်တဲ့မှုမရှိတော့တာ ဒီတမမရှိရင်ကြောက်ရှင်လဲရှိတော့ဟုတ်လားရှိတော့ဟင်တမချင်လဲရှိတော့ဟုတ်ပြီကိုဘုံတော်ပြီအဲ့ဒါမြေတော်တော်နာမနိဗ္ဗာန်အဲ့ဒါဒီပြင်နိဗ္ဗာန်ကိုခေါ်တယ်အဲ့တမမရှိတော့ခြင်းဖြစ်တယ်ဒီပစ္စည်းတစ်ခုကိုမနစ်တဲ့ဒီပစ္စည်းတစ်ခုမဆွဲလန်းတော့ဘူးလေဟုတ်ပါလားဒီဖိရိပေါ်လာနေတာဖိရိပေါ်နေတဲ့တော့ဘူးလားဟုတ်ပါဗျာတို့ပုံပေါ်လာတာဟော ဒီတစ်ခုပြောရရင်တစ်ခုနဲ့ပြန်နေပါပဲလေအဲ့တော့ဒီတစ်ခုဒီတစ်ခုဒီတစ်ခုဘယ်အဖြစ်ပြမနေ့တည်းရင်ဘယ်တော့မှဆွဲလာမှုတွေဒီဆွဲလာမှုမှမရှိလို့ရှိရင်တို့မိမှာဖျောင်းနေဒီဘက်ကမီးထွန်းတာကိုဟိုဘက်ကမထွန်းဘူးကွတို့တစ်ခုနဲ့တစ်ခုကြားမှာအစွဲနဲ့အနာမီးမှမရှိလို့ရှိရင်ဟိုဘက်မိဒီဘက်မိမယ်ဟိုဘက် ပြောင်းနေတာမင်းကဒီလိုပြောင်းနေဘူးဟင်အဆွေရှိမှဦးလာတယ်အဲ့ဒါကိုပဲဝါနာဟွာတဘောဝနဲ့တဘောဝသူ့ကိုပြောင်းနေတဲ့တိုင်နဲ့တတိုင်ချုပ်စားပြီးတာလေဟင်သူ့မှာမဲဟိုဟိုအထဲတစ်ခုပြဲနေရင်ပေါ့ဟုတ်ကဲ့သူ့ကိုဟိုပြန်ဖြစ်တဲ့အထဲကိုချုပ်ချင်တဲ့ခါလာတာ ကိုဘဲစာနဲ့ဒီဘဲစာကိုဟိုတခါလေးဖိပြီးတော့စပ်ပြလိုက်တာဟဲ့တခြားဖြစ်ဖြစ်တော့အဲ့ဒီမဲ့ဒီဘက်ဘဝနဲ့ဒီဘက်ဘဝကိုစပ်ပြလိုက်တဲ့ဟာကိုဘယ်ဝါနာလို့ခေါ်တာအဲ့ဒါကတော့ဆိုနာမလို့လားဥပါရဏပစ္စယပေါ်လားဟဲ့အဲ့ဒီလိုမျိုးလေ အဲဆွမ်းမှုဒီပါတော့လို့ပြစ်ကြောင်ပြစ်မှုကြောင်မဟုတ်လားအဲအဲ့ဒါလေးမရှိတော့တာဘူးဝါနာအင်းခုနကတဘောနဲ့တဘောချုပ်တာပြီးမှဟာလေဒီမရှိတာအဲ့ဒါလေးပါဟဲ့တဘောနဲ့တဘောကိုချုပ်တာပြီးလိုက်တဲ့တို့တနည်းအားတို့ဘာလို့သမုဒယပစ္စာဖွင့်မှာပါလားဟိုနောင်တတဖန်ဘောကိုပြီးပြီးနေနေပြီးဘူး သမုဒယသစ္စာစိတ်ကိုပြောတာတဲ့။ယာယန္တနာဘုံဘုံဝိကာလေ။ဘုံဘုံဝိကာကတော့နောက်ထပ်တစ်ပုံပေါ်တော့ပြီးပြီမယ်လို့စေနာကြီးတဲ့တဏှာကိုဆိုလိုသည်။အဲ့ဒါဘုံတဏှာရောနာတိရာကဘာရတာပေါ့။ဒီပစ်ချင်းလေ။ဟင်တမ်းမချင်းလေ။အဲ့ဒါနဲ့တော့ဖြစ်တဲ့တဏှာလေးကိုပြောတာတဲ့။ဟုတ်ကလား။ကိုယ်အဲ့လိုကြီးချူးချင်တာလို့ပြောတာဟုတ်ဘူးတဲ့။ ဟိုသာလို့သာပါကျင်တာလေးပြောတာဟုတ်ဘူးတဲ့ဟုတ်ကလားသာလို့သာသာတော့သာလို့သာတော့ဟိုအဲ့ဒီပါဠိပါမဆိုရင်တော့ဘယ်လိုလဲမလို့ဟင်ဟင်သာရည်ကြီးတွေကတော့သာလို့မဟုတ်ဘူးလားဟုတ်ကလားဟင်သာလို့ပြအဲ့တော့သူယောဂီတို့အစာသာတာကောင်းမှုသာတာလားမကောင်းမှုသာတာလား ကောင်းတယ်ဆိုတာဟမ်ဟုတ်ပြီလေတောင်းကြတယ်ကောင်းလို့သာလားမကောင်းလို့သာလားမင်းကောင်းလို့သာလားဆိုပြဆိုပြဒီအစာရည်ကြီးဒီဘာလို့ချက်ချက်တော့ဘူးနေပြီလေတော်တော်ကအေးအေးနဲ့လည်းနေပြီလေကောင်းတာပေါ့လားကောင်းပါဘူးဟုတ်ဟုတ်ဘယ်လိုလဲဘူးရော တောင်းလို့ပါတယ်လားမတောင်းလို့ပါတယ်လားအဖြေတော်ပဲလေဆိုကြဆိုကြတော့လူတို့ဒီမှာရင်ကောက်လို့ပါတယ်မတောင်းလို့ပါတယ်ရောပြည့်စုံလို့ပါတယ်ဟင်တခါချွေးတွေတပြိုင်တည်းကြပြီးတော့တခါတည်းစပ်ပူဆာလောင်းနဲ့ဖြစ်ပြီးတော့ဒီမချိုးချင်ဘူးလားအဲ့ဒီချိုးတာကောင်းလို့ဆိုတာမကောင်းလို့ဆိုတာကောင်းတယ်ဘာလို့ tapi anu kalau itu cucu sih dulu bara, oh bara dalam kamu tahu. Udah mulai tuh ya. Eh, ini jaga pino. Eh, itu kami mau yoga, makan sarala, dicuci dong, makan dicuci lah. ဆင်းတော့ကလာဘူးလားသူကြောင်းနေတဲ့ထင်တာပဲကြာဟင်ဟင်အော်ဒုရောဘာအတင်းပြောအောင်ပါဘုရှင်ဘာပါသေးလေးမရှိလို့စဉ်းစားကြည့်နေလားဘုအောင်လေးဟင်ကျော်လားဒီမရှိရင်ဘုတင်ပြောမယ်မရှိတော့ပြောလို့ကောင်းတာဟုတ်ကဲ့ဘုဒ္ဓဘာသာအစ်ကြီးကအကြရတာဟုတ်တာပါရင်းရောအစ်ကြီး အဲ့တော့ကိုအောင်သိန်းကအမေတော့ကိုဖုတ်ပြီးတော့ခိုးပြီးတော့ပုဂ္ဂလာအပြေကျော်ပေးပြီးတော့လာတာလေဟင်ဟင်မင်းဟောရတာဒီမေတော့ဖုတ်ပြီးတော့နောက်တော့မပေါ်ဘူးလားမင်းတို့ကဘူးရှိရတော့အောင်သိန်းကဘယ်ပုံမှာကြာကြာတော့ပြီးပြီးကြီးနဲ့ခါတော့ဘူးမကောင်းဘူးတော့တော့ပြီးပြီးကြီးနဲ့ခါတော့ဘူးရော တို့လည်းကောင်းမှုပါလို့ဆိုတော့လေဒီလိုဒီဒီကဘာလို့မဖြစ်လဲဘယ်လိုလုပ်လဲဟမ်ကိုလူပါဘာဘူးလဲဟမ်ဆန္ဒမှုတော့ရခုနကပြောလို့ရတယ်ဘယ်ဟုတ်ပြီအဲအဲ့ဒီမှာတို့ဘာလို့ဒီလို ဟိုအရိယာပဲကြတော့မကောင်းဘူးသားတော်လေသူကသူကကြည့်သားတော်သူကြတော့ကောင်းမှုသားဟာဘောလုံးဘုရားကကြည့်သားတာဒီကိုဟင်တဲ့အကြည့်ရုပ်ွာတဲ့အတွက်အရိယာလောကနဲ့တို့ဘုလိုတင်လောကအဲ့တော့ကွာနေကြတယ်ကျောင်းညံမှုကွာနေတယ်နဲ့သူကမကောင်းဘူးသားဘုလိုခန္ဓာတို့ကရင်ရင်းနေပြီဟုတ်ကလားဒီချိုးရတဲ့ဒီလူကမကောင်းဘူးဆိုတာဟင်ဘုဘူးတို့ကတော့ကောင်းချိုးရ ဘုံကသူ့ဘက်လိုက်သွားတာဟုတ်ကွယ်ဟုတ်ကလားအဲ့သူ့ဘက်ကသူ့ဘက်ကနေကြည့်တာသူတို့ဒီရိယာတော့ပါတာဟိုသူတို့ဘက်ကနေကြည့်တာအဲ့အချင်းချင်းကွာတဲ့အတွက်သူရိယာလောကသားနဲ့ပုရုဇဉ်လောကသားကအဲ့တော့ကွာကြအမြင်ညွှန်လာနေတယ်ဟုတ်ကလားဗျဟဲ့အဲ့လိုကိုဒီခြာလို့စားတာမကောင်းတော့လို့စားရတဲ့အထဲမှာပါဠိပါမဆိုရင်တော့အဲ့ဒီပါဠိပြီး ကျွန်တော်တို့ကတော့ပြောရအောင်ခင်ဗျဟင်ဝါရောဖူကြီးလူအပ်တာလည်းချဲ့သွားတာတဲ့ဟင်အစာရသတိပြီးဒီဟောလာရီဆာလုံးမှုသိတဲ့ဟာလေးကိုတရားတာထူတာပဲမဟုတ်လားအဲ့တော့သူကြီးတွေထိုးရကြတော့ပါပဲဟုတ်ကဲ့ဆန်းပါလေဆန်းလို့ပြောလို့ဟုတ်သမီးကြီးတွေ ဟာဥပ္ပမေဟုတ်ကဲ့လားဘူးအဲကလေးဒီကနာတို့ရာဘာဒီကနာတို့ရာဘူးဘူးဘူးဒီကဘာဒီကဘူးတို့ရာဟင်ဟင်ဟင်အဲဒီဘူးဒီအစာရဲ့ဗတ်ဒီကတော့ဘုဒ္ဓနဂုတာပါထဲမှာစာသိကိကုထာတာလေးတစ်ခုလို့ဖြစ်နေတာပဲရှိတယ် သူတော်ဝန်တာပဲတင်တယ်လေအဲ့ဒါဆာလုံးမှုသိမှုဖြစ်တာသုံးတဲ့ဘုရားသားရမှာအစာတိကိဘုရားသားမှာအစာမရှိတော့ဘူးတာသိဖြစ်တာအဲ့တော့တို့နွားလေးကြတော့ဘယ်လိုရကလေးနဲ့လေသူဘုရားသားလေးကြီးကတော့ဘယ်လိုယုံတာဗျာတို့တောင်ယုံပါပြီဟင်သူစင်ပါဘောင်းဆောင်းပါဘောင်းဘာပါဘောင်းဟင်အားကောင်းပါလေတို့ကိုယုံပါလေဟုတ်ကလားဗျာ အဲ့တော့သူ့လူအပ်တာတဲ့ပူလို့ဒါမပါမဖြစ်ဘူးဆိုရင်တော့အဲ့တော့နုဒတဝံဘဝပြီးမဲ့တဏှာပါပဲဟုတ်ကလားလားအဲ့ဒါလေးကိုအကျွမ်းမဲ့တူပါတော့ပေတာကိုနိရောဓလို့ဆိုလိုတယ်နိရောဓဖွင့်လေတူမနေရတော့ပြေမရတာဖြစ်လို့ပြေမရအင်းလေအဲ့တော့ပြေပြကြီးပြေတာပြေမာလဲဟိုချုပ်တရားကြီးပြေမာချုပ်မာလဲတူအမင်းကြီးလည်းလုပ်ခဲ့ပြီးပြီလေ ဟုတ်ကလားဒီကနေ့တော့និရောဓရဲ့လက်ထပ်ကတော့ဟုတ်ကလားခုနကတည်းကချုပ်တာပြောတာဘာတွေချုပ်မှာတော့ခုနကတည်းကတဏှာတင်တယ်ဘယ်တဏှာတွေတော့သူပြောကြတဲ့ကာမဘဝဝိဘဝဟုတ်ကလားကာမနဲ့ဘဝရီတို့လက်ရှိတင်တယ်ဝိဘဝပြီးပြီးတဲ့ရှိဘူးဟင်မန်ဂိန်းနာညောင်းကြည့်ပြီးဆိုတာတော့ဟဲ့ဒါနာပြုတဲ့နေရာလေး တုတ်ပြီးတဲ့အဖြစ်မြင်တယ်ဟင်တုတ်လူဘဝရောက်ခဲ့ရင်ပြီးတဲ့အဖြစ်မြင်တာသူဖြစ်နိုင်လို့ရှိရင်တော့ငါဘဝဖြစ်ကိုတွားကြတာထင်တယ်အဲ့ဒါတို့တို့လည်းနေနေတယ်ဘာမှမလုပ်ပါပဲနဲ့အဲ့တော့နောက်ပြီးတော့လူချင်းတွေဖုန်နေပဲနေရပါလို့ဖုန်လို့ဟုတ်ရဲ့ဟင်အဲ့လိုကိုဒီတက်ဒီကောင်းတဲ့ဒီတက်ဒီအစဉ်ကြီးပဲကာမနဲ့ဘဝကိုခံစားလို့တဲ့ စိတ်ပြီးဥပဝမဟုတ်လားဟဲ့ဒီလိုငွေတယ်နော်အဲ့တော့ဝိပဝဆိုဒီမှာဒီကာမဘဝကိုကာမနဲ့ဘဝဒီနှစ်ခုကိုထူးထူးမှာတယ်အဲ့ဒါဝိပဝလို့ဆိုလိုတာလားလက်ရှိကိုဟုတ်ကဲ့တို့လက်ရှိတဲ့နောက်တစ်ဘဝဒါတော့ဒီဘဝနဲ့ရှင်ပြောတာလေတို့တစ်ခါထပ်ပြီးကာမနဲ့ရှင်ပြောရင်ဒီကနေ့ချက်တဲ့ရှင်တဲ့ဝိပဝပြီးတဲ့ပူချင်တယ် ပြီးတော့ကောင်းပြီလေဝိဘဝလာလို့မယ်ဒီအပြီးသားဝိဘဝလေးတွေလေဒီကနေ့ချက်ထားတဲ့အစင်းကြီးမြင်တယ်အရာပါရှိရှိပါအစာများများလေးလားဒီလောင်းမယ်ဟင်အဲ့ဒါလက်ရှိကာမပဲလက်ရှိမှာကာမထင်တယ်နောက်လာကာမထင်တယ်နောက်နှစ်ကာမထင်တယ်ဒီမတိမချင်းကာမထင်တယ်အဲ့ဒီနေရာမှာပြီးတဲ့ပြီးတဲ့အထူးကြွရတယ်မှလည်းအဲ့ဒါဝိဘဝလည်းပဲဖြစ်တယ် ဟုတ်ပါဘူးအဲ့ဒီတနာသုံးမျိုးကိုအာပိတဝိရာကနိရောဓဆိုအကျိုးနဲ့တမ်းမချင်းရှိချုပ်ရမယ်တဲ့ဟုတ်ကလားအဲ့တော့အကျိုးနဲ့တမ်းမချင်းမရှိချုပ်ရမယ်လို့ဆိုတော့တို့ဒီမှာလဲချိုးတယ်ဟင်ချိုးတိလာတယ်ချိုးတယ်လို့မှတ်လိုက်တယ်ကြောက်သွားတယ်နိရောဓပဲလေဟင်ရှင်တယ် ကျင်လာလို့ကျင်ပေါင်းသိလိုက်တယ်ပတိလေးနဲ့မှတ်ချလိုက်တယ်လေဟင်အဲ့တော့ကျင်လာလဲကိုမဲ့ကျင်ကျင်ပေါင်းသိလဲကိုတော့ကြောက်ဟုတ်ကဲ့ဟင်ဒီလိုပဲမြင်လာလို့ဒီတိုင်းရှင်တယ်ကြားတော့ဟောနာမနဲ့နေရာဟောတူကြံနဲ့ဖြည့်တဲ့တွေးတဲ့နေရာဟောတွေးတဲ့နေရာဟောအဲ့ဒီတပွဲလုံးထုံးမှနေရောတာပြောတာမဟုတ်ဘူးဒီနေရောတာပြောတာမဟုတ် အာပိတဝိရာဂာမိတော်ဟုတ်ကဲ့ဟဲ့ဒါတော့ဘယ်လိုတော့မှနေနဲ့ဟဲ့တခါချိုးတခါပြီးတခါပြောက်ဟုတ်ကဲ့တတ်ဖို့တော့ဘာမရှိသေးလေပြည်ကြီးလို့ထုံနိုင်သလားထုံနိုင်ဘူးရှိသေးတယ်အမြဲမချုပ်ပြီးဟုတ်ကဲ့လားတို့ဘာလို့ဒီကိုင်းဟိုခြိုက်ချရလို့ရှိသေးတယ်ထင်တယ်ဟဲ့ တို့ကတော့ဒီမှာဟိုလက်ရှိဘဝမှာဖြစ်နေတဲ့အညွတ်တက်နေတဲ့အညွတ်တက်တဲ့ထွက်လာတဲ့ဆိုင်မှုချိန်ချာအားလည်းရှိပြီးတယ်ဒီပန်းကြီးကြောင့်နေတယ်ဟုတ်ကလားအဲ့တော့ဘုလို့ကြီးချုံပေါ်မှာတော့ဖာကိုလို့လို့ဖြစ်တယ်ဟုတ်ကလားဟဲ့ကိုယ်ကလည်းမက်ချင်းကတော့ထောက်ပံ့ပါဦးဆိုရင်တော့ဖာကိုဖြစ်နေမှုထင်တယ်ဟဲ့ဟုတ်ကဲ့ခြေရည်ကြီးကြီးဝါဟော ဒီတူတူလေးတော့လက်ဖြစ်မှာငါ့ကိုသက်ပေါက်မိလို့ပြေလို့ရှင်ပြေတာတူတူကြီးငါဒီတလေးကြည့်တော့မအောင်ဘုလိုဒီလိုမမဟာဘူးရောတာပြေတော့တော့ဘယ်တော့မှမဟုတ်ဘူးရောဖြစ်နေတယ်ဟုတ်ကလားဘူးဘယ်လိုတော့ဘယ်တော့ရယ်ဟမ်ဟမ် ဆိုးဆိုးတော့ဒီအဖြစ်ကိုမလုပ်ကြပါဘူးအဲ့ဒီတော့ဒီလိုမလုပ်ကြပါဘူးဘုကရာအဲ့လိုကြီးတော့သာကမဖြစ်နိုင်ဘူးလေလို့ဆိုပြီးပြီးကြမယ်လုံကြောကိုလို့အထူးတော်မပေါ်အောင်ထုတ်တယ်ဘုကရာကဝတ်သားလေးတို့ကြားလို့ဒီရပါလာရင်ခင်ဗျားတို့ဘာလို့ပြီးရှိသေးတယ်ဝတ်သားမှကြားလို့ရတယ် တန်ရာရီကြောလို့လေရှားပြေခင်ဗျားတို့မကုန်ဘူးပါဝဖြစ်ပလားဖြစ်ဘူးဖြစ်နေဘူးဟုတ်ကလားဟင်ဒါလို့ဖြစ်နေပြီဘူးဟုတ်ကလားပါဝတော့လူလူအကုန်လုံးဟင်ပတိနိဒေဘောလေမိကတူတာမရှိအောင်ဟုတ်ကလားဟိုနာနေလေ ကိုယ်နဲ့မဆိုင်တဲ့လူကြီးလားတသိန်းကြီးလူဟဲ့ကိုယ်ရှိတုံ့ပြန်တယ်လို့ပြောချင်တယ်ပြောတော့လူမသိဘုံကိုလို့ပြောချင်တယ်ပြောတော့အဲ့လိုဖြစ်ရဟဲ့လူမသိဘုံကိုတော့ဘယ်လိုလဲဟဲ့ကိုယ်ရှိတုံ့ပြန်တော့ဘယ်လိုလဲဟုတ်ကဲ့ဟဲ့အဲ့လိုလူဒီရောပါနဲ့ ဟိုဘာလို့အရိယာလောကမပြောရင်တော့လူမသိမှုတွေလို့ပြောရင်တော့ပေါ်ပါလိမ့်ခွရှိလူနဲ့ဒီမတင်မတင်တော့ဘူးပါဟုတ်ကဲ့လူမသိမှုတွေလို့ပြောနေတော့ဟုတ်ကဲ့ဒီကိစ္စတွေပေါ်အဲ့တော့မဟုတ်ဘူးအရင်ကတော့ဘုရားဟုတ်ကဲ့အာယုလိုရဲ့ဘူသာနေနာဒီပါတော့ပေါ်အောင်တော့ဒါကဝင်ဝင်ကြရတော့ဗျာဒီ ဟိုချုပ်တဲ့နှစ်ချုပ်တာဖြစ်ပုံတော့ကိုရင်းလေးရှိပါသေးတယ်ဟိုခုနိုင်ငံတော်ပေါ်ပြီးတော့ဘူဘူးကြီးမောင်မင်းတို့ကြောက်ဖြစ်တာတုံးကြီးကဟိုသူကဆင်းရဲပေါ်ဒီထဲမှာသူကဒီလိုသူတော်နေပြင်တာဟုတ်ရဲ့အဲ့ဒီလိုကြွားတာဟုတ်ဟင်အဲ့တော့ဘုန်းကြီးချာဒီကလေးနဲ့တွားတော့တေးတော့မှတူတူနေတူတူနေနေတာဟုတ် အဲ့တော့ဘုရားဘုံကြီးမောင်ရမျိုးလည်းတော့သူသုံးကြီးတော်တော်ကျွေးကျင်တာကိုအရှင်ဘုရားကဘာမှဖုံးပေးမလဲပြလက်ဖြင့်ပါတော့ဘယ်မှာပြဘာမှဖုံးပေးမလို့တော့ဒီတို့ဒီဘုမဗျာဒီဘုမပါဗျာဘယ်ဖူးမရရောင်ရောင်သုံးလေးကိုရှင်ဘုရားလောကတော်ကိုပြောတာမှာပြဘူးပြောတော့တရားပြီးတော့ဤကဘုံရဲ့ကျင်းကျူလေးကိုကောင်းခင်ပါလားဘုရားမောင်တို့ဘုရားတော် အစုံကြုံရတော့တာတွေဒီမှာဒီလိုတော့မရှိပါဘူးယာယီတေရီကတက်ကလူပြင်းလာတက်ကူကြပါခံလာတော့သူကဖူးတူရဲ့တော့တာဒီပါလို့ဗျာဒီတော့မှဘယ်လိုလဲအင်ဂျူနေတဲ့လို့သူတို့ထင်တော့ပေါ်တယ်ဘယ်လိုဝါကြီးညာလိုဝါကြီးပေါ်လေဟဲ့သူတို့လူသားလောကမှာအထုံးရထားတာတွေမှာပေါ့ဒီမှာမဟုတ်ဒီဟုတ်ပါလား Scenario ద్వారా దాని నమ్మక వెళ్ళు క్యాంపి ప్రభుత్వం యావా ఓపెనే సుర నోక్షో సూపర్ అప్పుడు ధ్యానం ద్వారా ఇవ్వాలి వదాటి వదాబో వదాన ప్రేతో నామ పాయావా ఓపెనే సుర ఈ రోజు వచ్చి ఇంకున్నారు చిబిరు ఏ వాళ్ళ మూచారు షీ అజ్ఞం చంపా ఉన్నా నో అక్కడ దాంట్లో మరి నో အမျိုးကိုလုံးဝမရှိတော့တော့တန်းတော့ချုပ်တာပဲဒီလိုလားဆိုတော့ဟုတ်ကလားစာလည်းလို့ချူတာအဲချူမှန်းပြီးလိုက်တယ်မှားလိုက်တယ်ကြောက်သွားတယ်ဒီမျိုးလိုလားဆိုတာလေးကိုပြောတာမဟုတ်ဘူးတဲ့လားအာပိတာဥဇာရတော့ကျွန်းဒီလိုမျိုးကမြေပါတော့တယ်ပြောတာတင်လေဟုတ်ကလားဗျာဒီအဲ့လိုချုပ်ရမှာချုပ်ရမယ်ပြောတာဟုတ်ကလား เป็นที่นาดีเจ้ามีมาเช่นนี้ตาบกปฏิมิตรบกมุตินาเรียဟုတ်တယ်ဟဲ့ဒီလေးချက်နဲ့ညီမညီတော်လာလို့ပြောတာဟုတ်တယ်ဟဲ့ခုနကလိုအမှန်တရားလည်းလို့ချုပ်သွားတာပဲဒါတို့ချုပ်တယ်လို့မဆိုလို့ပါဘူးလေဟုတ်ကဲ့ခုမှမဲ့တစ်ခါဝါတစ်ခါပြီးတစ်ခါပြောဒါလည်းချုပ်တာလည်းမဟုတ်ဘူးလေဟိုချုပ်တယ်လို့ဆိုလို့လည်းပဲတပွဲလို့ထုံးမှမဖြစ်ဘူးပြေဘူးလေဟုတ်ကဲ့ ဒီတစ်ချက်အတွက်သာသူချုပ်တာဟုတ်ဒီချက်အတွက်လည်းသူကမှပသာတာဟာထားပြီးတယ်နော်သူကဒီတစ်ချက်တော့ချုပ်တယ်ပြင်းတယ်တော်ပါလားဟုတ်ကဲ့ဘုရားကတာဟာထားတယ်နော်ဟမ်ချုပ်ပြီးဘူးအဲ့ဒီလိုလားလို့ဆိုလိုတာမဟုတ်ဘူးတဲ့ဟုတ်ကလားမင်းတို့ပြောမှာဒီကနေ့ပါတယ်လို့အတယ်မပေါ့တဲ့ဒီလိုလားမျိုးဆိုတာအပိသာမှာထားလား အာဒီတာကအကျိုးမဲ့လေတော်ကြီးတော့တော့ကိုလာနာရောနောင်ဒါလေးကိုဘယ်ချင်းတော့မှပါမလို့ဆိုအဖေကိုလုံးဝရှိအောင်ဟုတ်ကဲ့အဲအဲ့လိုဒီအမျိုးကြီးမှဆိုတော့တူတာလုံးကဟိုဝတ်သားသွားကိုစိတ်ကူးရတော့မပေါ်ပါဘူးထင်တယ်ဟင်ခုနစိတ်ကူးရကိုပေါ်တာနဲ့ဤရာလေးကိုထိအောင်ရောက်ဖို့နေနေတာကဝတ်သားမသားကကြာပြီဆိုတော့စိတ်ကူးရမပေါ်လို့မဟုတ် ဒီလိုတော့ပြောတာဟဲ့ဟုတ်ကဲ့ဒီလိုဒီကျွန်တော်ပြောပါတဲ့ဒီမှာကြားရမှုတော့ရှိပြီးတယ်ဟိုအဲ့ဒီသမားကြီးသူတို့ကိုတမန်လုံးနဲ့ကြီးထဲမှာလုပ်ကြတာဟုတ်ဟင်ဒီလိုမျိုးရုပ်တော့လူရောသူနာလည်းအဖိုးတော့သူစနေမှာလည်းတော့အခါအဖိုးအဖိုးအဖိုးရဲ့ရောဒီနောက်တော့ဘာလို့ဒီ ရေဒီမူတော့တော်ပြီးတော့ရေတွေတမန်တွေဘူးအင်းကြီးချွတ်တော့အိတ်ထားလေဘယ်လိုမျိုးတွေရေတွေပါလေအင်းချွတ်ပြီးလေညကျတော့ဟိုတခါလေဒုက္ခရောက်တော့ဟမ်အဲ့ရောက်ပြီးရေအောင်ဘူးအဲ့တော့ကျွန်တော်ရေမှာတော့ကနေအာပိကြတယ်အောင်ဘူးဟင်မိဘကမလို့ဘူးကနဲ့အာရုံပြုထားလေအောင်ဘူး နိဗ္ဗာန်ကိုမဝိဘူးကွာတော့အာယုန်ကလူတွေရောဘူးလို့ကျေကျေဘယ်လိုလဲဘယ်လိုဘယ်လိုတော့ဘယ်လိုပြေလို့စိတ်အော်ကိုဒီဟောတော့ဘယ်လိုလဲဘယ်လိုလဲဘယ်လိုလဲ ဘယ်လိုလဲဟင်ဘယ်လိုလဲဘယ်လိုလဲဘုံမခမင်းချင်တော့ခမင်းတို့တော့ဘုံမတူပြီးရဲကြတယ်ဟင်အခုလေတို့အဲ့လိုဒီချိုးရမှာဘယ်မှာဒီချိုးရမှာလို့တော့ကာမနဲ့ဘဝဖြစ်တယ်ဘယ်မှာသုံးမျိုးပေါင်းလိုက်ရင်ကာမနဲ့ဘဝဖြစ်တယ်ဟင်ရတာပဲဘဝရတာပဲဘဝနဲ့ထိုက်တာနဲ့ကာမဂုဏ်ခံစားမှု တူတူဘဝမှာဒါတစ်ခုပဲတင်တယ်ကာမနဲ့ဘဝဟုတ်ကလားနတ်ပြည်ရောရင်ဘောကာမနဲ့ဘဝတစ်ခုပဲတော့ဟင်ဟောဒီဘဝတော့ခုနတို့ဒီကာမနဲ့ဘဝနှစ်ခုကိုပြီးတော့ဒီအထူးပြုနေတာတော့လည်းမဟုတ်အဲ့လိုမျိုးကျုပ်တို့ကာမနဲ့ဘဝတင်တယ်အဲ့ဒီကာမနဲ့ဘဝမှာတို့ပြုလို့ရှိရင်တူမှာဘဝတမှုရကြောင့်ဘဝဒုက္ခခံရတာရှိတယ် ဟင်ဘဝသမုဒ္ဒရာကြောင့်ဘဝဒုက္ခခံရတော့အဲမင်းမဲ့ဖားမဲ့ရွှေမဲ့မူးမဲ့စားရမယ်မတော်ရမယ်နဲ့တို့တော့ဒီဘဝလေးကိုမဆုံးလို့နိုင်ဘူးဒုက္ခခံပြီးဘဝညောင်းလုပ်နေရတယ်ရှိပါလေဘဝသမုဒ္ဒရာဘဝဒုက္ခကျွာထဲမှာတည်ပြီးနာမည်ရှိပါလေဒီအုပ်စုလေးရှိနေတယ် ပြီးတော့ကာမတမှုတွေကတော့ကာမဒုက္ခရောက်နေတာလည်းရှိတယ်။ဒါကတော့ဒီနေ့မရခင်လေ။ဟိကိုယ်တော်မတူသေးဘူးလေ။ဟုတ်ကလား။ဟိသူလည်းလူကြီးပြူထားတဲ့အတွက်ကိုလက်ခံရတာလည်းရှိကြ။ဟိသူတော်မတူဘူးလေကိုယ်ကလူတူထားတဲ့အတွက်လက်ခံရတာလည်းရှိကြ။ဟုတ်ပြီဒီလိုနဲ့ဒီတော့အကျဉ်းကြီးပြီးတော့ကျဉ်းကြီးနေကြတဲ့ဒုက္ခတွေရှင်နေ။ဒါကကာမတမှုတွေရတော့ဖြစ်နေကာမဒုက္ခတွေမဟုတ်ဘူးလား။ဟုတ်ကလား။ ကျွာတဲ့မှာကျွာတဲ့မှာဒါတော့လင်းနေမရတဲ့ဟင်ပုံလေးဖက်တာမျိုးမှာကာမတုရရနဲ့ကာမတုခါရှိတယ်ဟုတ်ကလားခုနအထီးကြောင့်ဘုရားကြောင့်ကြာတော့ဘဝသမုဒယနဲ့ဘဝဒုက္ခရှိတယ်ဟုတ်ကလားပြီးတော့ကာမသမုဒယတော့ဘဝဒုက္ခလည်းလည်းရှိတယ်ဟုတ်ကလားသူဘာလို့လူဇူမင်းကတဖာပါလာလေအဲဗမာမင်းကလူပါလို့မှာတယောက်ကြီးလင်းကဖိုးရိုက်နဲ့မူရ ရှာလို့ကြည့်ရမယ်ခုတော့ကိုရှာပြီးခုရှာကြည့်ရလေးပဲသူကထားအဲခုကတော့လည်းဒီမရရိုက်ပြီးဟုတ်ကြတို့တို့ခင်းလေတော့အဲသူသူရတော့ဆုံးလို့ပြီးသွားနိုင်တော့ဒီကမ္ဘာတူရရတော့တော့ကအဲဒီကိုသူရှိပြီးနေလေဟဲ့ဒါလည်းတို့ပေါင်းကြည့်မှာငါရှိတယ်တင်ပြီးဝေဒီအောင်ကြည့်ဟဲ့ဟုတ်ကဲ့ဒီတော့ဘာသာတူရတော့ ကမ္မတုကခါရတို့ရှိလေပုဂ္ဂလာဒီမှာလေမင်းတို့ဘောမတူဘူးမကြည့်ဘူးတို့တော့လက်ထဲရောက်လာတဲ့ဘဝနဲ့သိသိကိုလက်ခံနေတဲ့အတွက်ကိုကာမဂုဏ်တွေကဖုံးပြီးရတာလေရှိသေးတယ်ဘဝရူရတော်မင်းဟင်ကိုရလာတဲ့အခွင့်အရေးရှင်လေဟင်ရလာတဲ့ဒီဘဝသိသိကိုဒါလေးလက်ထဲရောက်လာတော့ပုတ်မချချင်တာနဲ့ဟင်ကာမဒုက္ခခံရတာလေ ရှိသေးတယ်။အဲ့တော့ဒီကာမနဲ့ဘဝကြာရင်းတစ်ခုကမျိုးတို့ဖွဲ့ထွက်တာမျိုးစုဖွဲ့လို့ပါလို့နေနော်။ဟုတ်ကဲ့။ကာမဒုက္ခရာကြောင့်ကာမဒုက္ခဘဝဒုက္ခရာကြောင့်ဘဝဒုက္ခလား။ဟုတ်ကဲ့။တရားကာမဒုက္ခရာကြောင့်ဘဝဒုက္ခရှိတယ်။ဘဝဒုက္ခရာကြောင့်လည်းကာမဒုက္ခရှိတယ်။ဟုတ်ကဲ့လား။ဒီဒီမျိုးအုပ်စုအကုန်လုံးခြုံနေရမှာအဲ့ဒါမျိုးတော့ပဲ။ဟင် ကာမသမုဒ္ဒရာတော့ချုပ်နေတယ်လေဟောကာမသိနေအောင်ကာမအာယုန်ကိုသူပေါ်နေတယ်ရှိတာသိတော့မယ်မသိတော့ဘူးရတယ်လေဘဝသမုဒ္ဒရာမပြတ်ရင်မပယ်လို့နေမထင်ဘူးဟင်ဘဝသမုဒ္ဒရာမပြတ်ရင်အဲ့ဥပမာနဲ့သူပါတို့တို့တရားတို့ယောဂီတွေဟုတ်ကလားဟင်ဖြစ်တယ်လို့ပါနိုင်တယ်ဘုရားကိုယ်ကိုယ်ဒုက္ခခံပြီးကျုပ် ဘဝလူကြီးရတော့ပြတ်တယ်ပါဟုတ်ကဲ့ဘဝတော့ဖြစ်လို့တိုင်းနေကမ္မလူကြီးရပြတ်တယ်ပဲတော့ဟင်ဘုဘုဘုတခါတော့ဒုက္ခခံပြီးတော့ဒီဟာကိုတို့ပြေရမှာမဟုတ်ဘူးလားနေကြရောက်နေတဲ့ဟိုခင်းတဲ့တရားကိုတို့ပြေတယ်ကိုအဲ့ဒီမိတော်ခံပြီးကြရတယ်လို့ပဲဘုရားကလည်းမိတော်ကဒုက္ခခံကြရမှာမဟုတ်တယ်များမှာဟုတ်ကဲ့ဒီတို့ရံဝိုင်းထားတဲ့နေရာရောက်နေတဲ့ ကိုယ်မိတ်ဆွေတယောက်ကိုဝင်ကြတဲ့နေရာမှာကိုယ်အသက်ကိုဆုံးပြီးကြတယ်လို့ပဲဒီမှာကြရမှာဘုရားသာတော့တော့ဖြစ်တယ်ဘုရားဘာလို့ရပြန်နေနေလဲဘာလို့ရမပြန်နေလဲဒီနေရာမှာတုတ်ပဲလို့တိုက်ပွဲကြတော့ဟင်ဒီဘာသာကိုမင်္ဂလာနာလာတော့သူနေရာတိုက်တာဒီဘက်ကကိုကိုကျော်တော်ရဲ့အကုန်တင်ခဲ့မှာကတော့ မိုးရင်းလို့မမာမာကတော့မိုးရင်းကိုကြော်သွားဦးရဲ့ပုံလေးဒီဒီကတော့မာကတဲ့ကိုဟိုကဘာဟိုဟိုစစ်တာတော့ဝါလေးဘာမင်းကောင်တက်မင်းကောင်တက်ကမာကတက်ကနေပြေးကြတာဟုတ်ကျေဝင်တယ်အဲဒီကတက်ကနေပြီးတော့ဦးကဘူချတာတခါလေးပြေးချတာပြေးပြေးကနည်းနည်းလွေးပါတော့ပုံစံကြည့်ပါပဲသွားမှာ အဲ့ဒီဘုံကျတာကအဲ့ဒီဘူကောသွားမှလားပုံပါကြီးဆိုလို့ဒီတိုင်းခောက်ကနေဆိုတော့အဲ့ဒါကိုသူ့ရေဘော်ရာဘုလိုတော်ပြီးမှဘူကြီးမသိဘူးမသိဘူးဟုတ်ကဲ့မသိတော့ဟုတ်ကဲ့လားဟုတ်ပါရဲ့ဘူကြီးမသိတော့ဘူးဘူကြီးဒီတော့မပါဘူးဘယ်လိုလဲဘယ်လိုတွေချတာဘယ်လိုတာလဲဘာမှမဟုတ်ဘူးဘယ်လိုတာလဲအခုကောင်းပါတော့သူကြည့်ပြပါဘူးဘယ်လိုလဲ

ဝေဒနာလေးတွေကတတိယဝေဒနာလေးတွေကတဏှာနဲ့ဆက်တယ်လို့ အဲ့ဒီဘာမှသာတင်နေဘူးဒီမှာပြည့်စရာပါတော့လားတဏှာပါတော့မှာလေဟုတ်တော့ကာမရူရကာမရူတာဒီရရှိတာတင်တယ်ဟဲ့တော်တော်ရတော်တော်ကဒီရရှိနေတယ်ကာမရူရကာမရူတာဒီရရှိတာဘယ်မှာပြည့်စရာတဏှာဖြစ်တာလဲအဲ့ဒါရုပ်ရတော့ပါလို့ရမှာလို့ဘယ်မှာပြည့်စရာတတိ တာတို့လာပဲခံတော့ပြီးတာပဲခံတော့ဘယ်ဆိုကြလဲလို့ပြောဘယ်ကျဆုံးကိုကိုယ်အင်းကိုတို့ဒီယူစားပါဘူးဟမ်ဘယ်လိုဒီကပါတိဒီလိုတော့တာမတော်ရတာမတူတာတဲ့ကိုတော့နေမှာမလားဟမ်ဒါလည်းရှိတော့ပေါ်ပါမှုရတာဒီပေါ်ပါဒုက္ခတော့ဟုတ်ကြလားဗျာတို့ဒီနေ့ဖြားလိမ့်မယ်ဟမ်ချမ်းသာမှာ ရေပဲလို့ထင်ပါတယ်ဟိုတက်ကြောက်ကနေတယ်လို့ဘယ်လိုလုပ်ရလဲအလေးရေကိုဟဲ့ဘာလို့တော့ဒီလိုပြန်ရေးချောချောတော့ပြစ်တော့ဘူးပါဆက်ကြတာပဲထွက်တာပဲကွာဟုတ်ကဲ့ဒီလိုပြနေတာကမပါတာလေဒီရှင်းနေတဲ့တစ္ဆာတွေပါတယ်သူပဲဟုတ်ကဲ့ကမ္မသမုဒ္ဒရာနဲ့ကမ္မတို့ကဒီလိုခုနပြိတ္တာဒီပါနေနေတာမဟုတ်လားဟုတ်ကဲ့ဟဲ့ကမ္မသမုဒ္ဒရာ ဘဝဒုက္ခဟုတ်ကဲ့ဘဝဒုရိယကမ္မဒုက္ခဒီလိုပြတဲ့သမုပ္ပါဒ်လေးနေတာတင်တယ်ဟင်ဒီသူကြားတော့ဘာကနာကိလေသာဝကမောဝုဒ္ဒကဝဘာမှရှိရလားကမ္မဒုရိယမောဘာဝုဒ္ဒကအဲ့ဒီဝတ္တုဟင်ဒီဘဝဒုရိယမောဘောလားကမ္မဒုက္ခမောဘောလားဘဝဒုက္ခမောဘောလားသူပါလေဟုတ်ကလားအဲ့တော့ဒီရှိနေတဲ့ဒီပဋိစ္စသမုပ္ပါဒ်ပါလေဒုက္ခသမုဒ္ဒရာဒီပြစ္ဆာတစ်ခုကြားရတာပွားနေတဲ့ပဋိစ္စသမုပ္ပါဒ်ဟင် ဟုတ်ကဲ့အဲ့ဒါဗိဓာသမုပ္ပါဒိတို့ကညာနေပါဗျဟုတ်ကဲ့ဒီကာမတဏ္ဍဘဝတဏ္ဍဒါလေးကိုတင်ဟဲ့ဒီလိုမှာကာမတမုရိယကာမတဏ္ဍဘဝတမုရိယဘဝဒုက္ခသိတာမဟုတ်လားဟုတ်ကဲ့လားအဲ့ဒါဒီညာလေးကိုတို့ချက်ချင်းနေနေလေပါလေဟဲ့လက်ရှိကိုထင်ဘယ်နာတိကတတိယကဟဲ့နောင်ရဆိုရင်အာဝိဓာတိကတတိယဟဲ့အဲ့ဒါကိုကြားရတယ်ဟဲ့ဒီညာအာဝိဓာတိကတတိယဟုတ်ကဲ့ဒီကတိကသင်္ခါရဘုရား အဝိဇ္ဇာပစ္စယနောက်မှာတတိမပါလို့ရှိရင်တော့ဝိမိကနာဖြစ်နေမယ်ထင်မလားဝိဘဝဒနာကိုသူဥဆိုင်နေမယ်ထင်မလားဒါတို့တပုံးလက်တရားလက်နဲ့တို့တိုက်ပြီးပြတ်မှာမဟုတ်ဘူးလားခုနကကမ္မသမုဒယနဲ့ကမ္မဒုက္ခဟုတ်လားဗျဘဝသမုဒယနဲ့ဘဝဒုက္ခတို့ကြံရမှာမဟုတ်ဘူးလားေရယောဂီတို့တဏ္ဍာတုတဏ္ဍတို့ဘယ်လိုဘယ်လိုဒူရာဟုတ်ပါရဲ့ ခင်ဗျာလည်းနဲ့ပုံမှာခင်ဗျာလည်းနဲ့ပုံတိုင်းမှာဟမ်ဒီလည်းနဲ့တရားပါလည်းနဲ့ဒီလိုဒီဒုက္ခနေတဲ့ကာမတွေဒုက္ခနေတဲ့ဒီသားတွေဟုတ်ဗျာဒီဘုံတော်တို့ဗျာခင်ဗျားကြီးကတော့ခင်ဗျားတို့ကိုတပုံဆွဆွဲပုံပြီဟမ်ခင်ဗျားတို့တန်လာတဲ့ဒီတပုံတပုံနဲ့ဒီဖို့ဒီဘုံတော်တို့ ဘယ်လိုမှမဟုတ်တာလို့ဆောပြရောတော့ဒီလိုတော့ဘယ်လိုလုပ်လို့ဘာလို့ဘာအင်းကမလုပ်တော့တာလို့ဟင်ဟုတ်ကဲ့ဒီလိုတော့ကုသိုလ်ဒီတံ္ဍရာလည်းမကုသိုလ်မဖြစ်စီရတံ္ဍရာဘုကကျွတ်ဖို့ရကုသိုလ်ပြရမှာဟုတ်ကဲ့လားဟင်အဲ့တော့အာဝိဇ္ဇာပစ္စယသတိဒါနဲ့ကုသိုလ်ပြုလိုက်လို့ရှိရင်ခုနကအာဝိဇ္ဇာ နော်သတိထောက်လိုက်ဝိဒါပဲဖြစ်သွားမှာပေါ့ဒီလိုသူကိုကျူးတဲ့ကုသိုလ်ကခုနလက္ခဏာတင်ကုသိုလ်တွေဖြစ်သွားမှာပဲဟုတ်ကလားဗျာအဲ့တော့တို့ဒီနိရောဓအပြင်အဲ့လိုကိုအာရိတာဖြစ်စရာတတိဟုတ်ကဲ့တော့ဝေဒနာဖြစ်စရာတတိဟုတ်ကလားဗျာအဲ့ဒီတတိလေးပြင်းလိုက်လို့ရှိရင်တို့အကုန်လုံးကနိရောဓမဆိုင်နိုင်ဘူးလားဟုတ်ကလားအဲ့ဒီနိရောဓဆိုင်တဲ့နေရာမှာယောဂီတို့အခုလက်ရှိမှာဖြစ်တဲ့ ဒီရောတာပုံကြောင့်ဆက်ရပြီမယ်ဟုတ်ကဲ့ဒီယောဂီကိုသွားလာလုပ်ချင်နေတဲ့ဟာတွေစိတ်နဲ့ကိုယ်တင်နေဟဲ့ဟင်စိတ်နဲ့ကိုယ်ဟုတ်ကဲ့သူတို့ခန္ဓာရဲ့ကြတော့သူဒါလေးပါတင်တယ်ပြီးတော့ဒီခါလာလေးမျိုးတင်တယ်အဲဒီငါနဲ့ယောဂီတို့တက်သွားလာတော့သူ့ပါတော့သူ့ယောဂီတို့တင်တယ်အဲ့ဒါတို့ကံရှိ စိတ်ကြီးမလို့ကြီးအားကြီးနဲ့ပြီးပြီးတော့ပြီးတော့ရတာမဟုတ်လားဟုတ်လားလားဟင်ပြီးတော့ဘုရားကဟိုအတိုင်းတအခန္ဓာရဲ့ဟိုတိုက်ခတ်မှုနဲ့သူအဲ့ဒီဘက်ကိုသူကြောဒီကြောကိုသူ့လို့ပို့ညာမဟုတ်လားဟုတ်လားဟင်ဒါနဲ့လည်းတရားမဟုတ်လားသူတနည်းတနည်းလေအဲ့တော့ဒီလိုမျိုးဒီခုမှနေတယ်ယောဂီတို့ကောင်းနေတဲ့ခုချိန်လေးမှာဟိုငါဘွဲတော့လည်းနေတဲ့ပြေဖို့ရှိတယ် အဲ့ဒီငါသွေးရဲ့နောက်မှာကြိုက်သွင်းမကြိုက်သွင်းနဲ့ထပ်တိုးနေတဲ့လေရဲ့သူ့အတူလေးရှိတယ်ဟုတ်လားဒါပြီးမတည်သွင်းတဲ့လေနေတဲ့သူ့အတူရှိတယ်ဘုံကူကြိုးကြပါဆိုတော့နောက်ကလာတွေကအခြားရာနေကိုရဟုတ်ကဲ့ကျန်တဲ့ကြီးတွေဒါတော့သူ့နောက်ကအခြားရာနဲ့ဖြစ်ရမှာဟုတ်ဒါတို့ဒီတရားအားထုတ်တဲ့ယောဂီဟာသာအားထုတ်ကြတဲ့ကပရမတ်မြတ်မှာသူပဲနဲ့ယောဂီတို့ကဘုရားတော့ ဟိုနာမ်ရဲ့ရုပ်ရဲ့ကြားဘူးတာပဲသတ်ဘူးလည်းကြားဘူးတယ်ဘုရားဘာသာလည်းကြားဘူးပါလေနိုင်ယူပါနေပါပဲဟုတ်တော့ပြီးတော့အနိစ္စဒုက္ခအနတ္တဒါလည်းကြားဘူးတယ်မဟုတ်လားမြင်ရောမြင်ဘူးလို့လားသတ်ဘူးဘူးကြားပါကြားဘူးတာဘယ်တော့မြင်ဘူးဟင်နာမ်ရဲ့ရုပ်လည်းခင်ဗျားတို့ကြားဘူးတယ်မမြင်ဘူးအဲ့တော့ခင်ဗျားတို့မမြင်ဘူးလားကြီးကိုကြားတော့ခင်ဗျားတို့သိပါတယ်လား ဟုတ်ဘုရားဘုရားကြီးပြပြအောင်နော်ဟုတ်ဘုရားဘုရားကြီးကြည့်ရပါလားဘုရားကြီးကြည့်ရတာဒါပါကွာဒါညာကွာပြီလားဗျာကျေတော့ဒါကလေးကဘာလို့တမိုင်းနဲ့ဝင်လာတာပထိုးတစ်ဖက်ဆိုင်ပြီးတော့မအားထုတ်မယ်ရှင်ဘာမှမလုပ်ဟုတ်လားဟင်တူဘူးဘာလို့ကိုယ်နေရာကုထားတယ်လို့ဒီတခါတရားလောက်အောင်လုပ်မယ်ရှင် တဲ့သူကခြေရောင်းအောင်ဒီလိုဒီလိုဘယ်နှသားနဲ့ဘယ်နှသားနဲ့ဟုတ်ခြေရောင်းအောင်လုပ်မယ်ဒါပါတာလို့ဟုတ်ခြေရောင်းအောင်နားလေဟုတ်လေခြေရောင်းအောင်လုပ်မယ်ပါတာလို့ဟုတ်ကလားဟုတ်ခြေရောင်းကြည့်တော့ပေါ့ချောင်းပါတာလို့ဟုတ်ဟုတ်ပါမှာခြေရောင်းကြည့်အောင်လေခြေရောင်းခြေရောင်းခြေရောင်း ဆရာကြီးဝချက်ကိုဆိုလို့ရှိချက်ဆမ်းမဟုတ်ဘူးလူကြီးပဲဒီဟုတ်ကဲ့ဒါနဲ့လာခဏပရမလာဒီကနေ့လာဒုတိယတော့အာဟုတ်ကဲ့လေဒီဟာဒီဘုရားလည်းတော့ဒီလိုပါပဲဒုတိယမှာလုံးကျောင်းတာတော့ပဲ အဲ့ဒါဘယ်လိုလုပ်ရမလဲအဲ့ဒါဟင်ဟင်အဲ့ဒါအဲ့ဒါလို့ပြောနေတာဟုတ်ကလားအဲ့ဒါဘာလို့မှမတော့အခုမှတ်နေတဲ့မှတ်တာဒါဘာလဲဝိညာဉ်ပြည့်စုံတတိတင်နေဒါဒီညာခုပါနေတာဟင်တို့တို့တတိမရှိတဲ့ပုဂ္ဂိုလ်အာဝိတာတင်နေတယ် အဲ့တော့အာဝိဇ္ဇပစ္စယပတိရောမဖြစ်နိုင်ဘူးလားဘာဖြစ်လို့လက်ရှိရှိတဲ့ဟာကိုလည်းဆိုဖြစ်ရမှာဟုတ်နောက်နေ့ပဲလည်းမပေါ့အောင်လောနေရသေးတာဟုတ်အဲ့တော့အာဝိဇ္ဇပစ္စယပတိကျောင်းလိုတတိနေရှိတာအာဝိဇ္ဇမပေါ့လို့မိကြတာဖြစ်နေပြီးတော့ဘယ်အာယုခံပါတာကကျော်ပြီးဝိညာဉ်ပစ္စယပတိတာလို့ဖြစ်နေအဲ့ဒီတတိနဲ့လုပ်နေတာကအဲ့ဒီငါဝဲကြောင့်ပဲပတ်နေတဲ့ဒွိစီကိုခဏကြောက်အောင်လုပ်နေတာ အဲဒီဒီမဟာဘကရောမင်းတို့ဘုရားကတွေးခြင်းကများနေပြီးတော့ခင်ဗျားတို့အဲ့ဒီလောက်ဆုံးပြီးတော့ဟုတ်ကဲ့ဟဲ့အဲ့ဒီမှာမလားဒီကိနေရောလားအဲ့ဒီကိနေမဆိုင်နေဘူးခင်ဗျားတို့လားဆိုပြီးတော့ဟုတ်ကဲ့ဟဲ့အဲ့ဒီမှာဘုရားဒီပြည်ကာမနဲ့ဘဝဖန်ပြီးတာမဟုတ်လားဟုတ်ကဲ့လားဟဲ့ နာမရှိဘူးဆိုရင်သူလည်းမရှိဘူးလေအဲ့ဒါဆိုဒီကာမဘဝကိုခုနကတည်းကတိုက်ခါလို့ပြောခံပါဖို့မလိုပါဘူး။နာမရှိလို့ခုသူရှိနေလို့ဒါကာမပိတာပေါ်လာပိတာကိုတိုက်ခါလို့ပြောလို့ခံပါမိကြတာမဟုတ်လား။ဒီမှာသာတော့တစ်ဖက်နဲ့တစ်ဖက်တိုက်ခါမှမဟုတ်ဘူးလား။ဟင်ဟုတ်ကဲ့နေရာတကာမှာအတိုက်ခံလို့ငါရှိလို့သူပြောနေတာမဟုတ်လား။ဟုတ်ကဲ့။အဲ့တော့ဒီငါဆိုရင်ကြောက်လဲနေတဲ့သူကလည်းပတ်နေတာငါပဲကြည့်တော့တော့လည်းပတ်နေတယ်။ ဟုတ်ကလားစိတ်ကရောငါကိုကြည့်တော့ကြမ်းတယ်အဲ့တော့ရုံးရုံအာထုခါပါတာစိတ်အာထုခါပါတာခန္ဓာကိုကြွကြွခါပါမှုအခုချိန်မှာရှိနေတဲ့စိတ်အခုရှိနေတဲ့စိတ်တိုင်းပဲခန္ဓာကိုယ်ခါပါမှုရှိဖို့မှာတာပြနေတဲ့ကြားခြင်းနဲ့ရှိရင်ရုပ်ကိုပြီးတာဟမ်ဟုတ်ကဲ့တူရမလားထိုင်တာပါပါအခုချိန်လေးဟမ်အဆွေကြီးကစိတ်ကြမ်း ရှုပ်ွေးနဲ့ပြတ်တယ်ခဏတန်းခံစားရတဲ့ဝေဒနာကိုပြတ်တန်းဟုတ်ကလားအဲ့ဒီအနေနဲ့ဒီဒီဒီဒီဒီဒီနဲ့ဒါအဖို့လို့တတ်ချက်တာမဟုတ်ဘူးအမှန်ကြီးရုပ်မှာဆိုတာလားသိမှာဆိုတာလားဒီရင်းကြောင့်ဖြစ်တဲ့ရှုပ်ဒီလိုကြီးရင်းနဲ့ဖေးနေရတယ်ဆိုရင်ကြောင့်ဖြစ်တာကဒါမှသိနေဖေးနေတာမဟုတ်လားဟုတ်ကဲ့အဲ့ဒါအဖို့စီကိုတို့ရှော့တာမဟုတ်လားဟင်ဟောလေမထားနိုင်အောင်တင်တယ် အတက်ကမကူတာအောင်ဖြစ်နေဒီနည်းနဲ့တို့လုပ်တာဟုတ်ပါလားတာဝရဏပိကပတိကျအဲ့တော့ဝေဒနာကအထူးကြီး24နာရီတကြိမ်သားမကြိမ်သားလာတာဖြစ်နေဟုတ်ဒီတော့ဘာလို့ပြောရလဲပုဂ္ဂလာလောဝေနာတွေကဒီခန္ဓာမှုရှိတာလေကြားတဲ့ခန္ဓာမှုရှိတာလေ ဒီဆိုပါဘူးရောမီရောအေဂျိုရီရဲ့ဒီမှာဖင်ရုံးကြီးရောလေအေဂျိုရီရဲ့ဒီမှာလည်းဒီလိုရောပဲဖင်ရုံးကြီးရောလေတော်ရင်ချင်တာကလို့ခုရောမီရောတဲ့ပြောလို့ရှိရင်ဆက်ချင်နိုင်လို့ဝေဒနာရှိကြလားအဲ့တော့ဒီဝေဒနာပြည့်စရာတတိဆိုတော့တတိကတခါတည်းရလို့ဒီပြတ်တောင်းပြတ်တောင်းလို့ပဲမှန်ရတော့ပါလေဟဲ့တကယ်လို့ဒီလိုညှိညှိကြပြတ်တောင်းပြတ်တောင်းဆိုလဲခင်ဗျာ ဒီလူမျိုးကြီးကလူဦးရေဘယ်လောက်ရှိလို့ဟုတ်ခင်ဗျားလည်းတော့ခင်ဗျားတို့ပါလို့ဒီနာတို့ကိုယူကြည့်အိုဟိုအလားပါဒီနာတို့ဒီကုန်းတို့ကဒီကုန်းမှာခင်ဗျားအင်ဂျင်ဘယ်လောက်ရှိမရှိလို့ဒီလိုပြောတာလို့အဲဒီဘောင်းကိုကြည့်တာလူကြီးဟိုတို့ရေစခန်းကရေသားဘယ်လောက်ရှိလို့လို့ဒါနဲ့တော့အုပ်ချုပ်လို့ရပြီဒါတို့တတိပြတ်တောင်းပြတ်တောင်းနဲ့လည်းရအောင်ကြည့်ရအောင်ဟုတ်ပါဘူးဟုတ်ပါဘူး ဆမ်းမရင်းနေတယ်ဒီလိုလူတော်ရောအုံးလို့ရတယ်လားဟင်ဘာဖြစ်လို့ဟင်ဘာဖြစ်လို့ဟင်ဟုတ်တယ်ဘယ်လိုလဲဘယ်လိုလဲဟင်အမြဲတမ်းဝင်ရဒုလာဝင်တာတယ်အမြဲတမ်းဝင်တာကိုဒုလာဝင်မှာဟုတ်တယ်ဘယ်တော့မှမရအမြဲခံစားနေမှာဟုတ်ကလားဗျဟင် အဲအမြင်နဲ့တော့ဒီကျူတာကျူတာလည်းဘာမှပဲဟုတ်ကလားတမန်တော်ပါရနာသွားတယ်ဟိုအတန်တရားအများကြီးဘာမှပဲဟုတ်ကလားဗျာအဲ့တော့ဝေဒနာကခင်ဗျားတို့မုန်းကြီးကြတယ်လို့ဒလသကြမှာဟိုဝေဒနာမိတ်တရားတတိကဟောဒီတတိကခဏဘယ်လောက်ကြမှာလို့ဘယ်လောက်ဘယ်လောက်တို့များများက ဟုတ်ပါမလားဒီလိုဒီဒီလိုမှာဟိုလူတောင်းစီရေတောင်းချရမှာပေါ့ဟုတ်ကြည့်ပြီဟုတ်ကြည့်ပြီဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆုံးရောကျေးဇူးတင်ပါတယ်ဘုရားတော်လို့ဒီကနေ့ဘုရားတော် ဘုံဘုံဘုံလည်းလည်းလည်းပါတော့ကျွန်တော်တို့ကလားတော်မှာလား တခုခုပဲနော်တခုခုကိုကြည့်ပြီးတော့လားတူးကြတူးတူးလားတခြားပေါက်တင်တယ်ဟင်ဘုရားရေးဆိုင်တာဘယ်လိုပါလို့တူးလားတူးရဘယ်လိုပါတိုင်းမို့ဒါကလည်းဘုရားကမနာဘူးဒီလိုဒီပါလားဒါပဲလားဆက်တင်ရလားဆက်တင်ရလားဆက်တင်ရလား ဒီလိုကကြားလာနေတယ်ဒီလိုကဒီလိုကဘယ်လိုမျိုးလုပ်ပြီးတော့ဟဲ့ဒီလိုကတော့တတိယတောင်းတယ်ဒီကသူမိပါလားဘယ်လိုလဲဟဲ့တော်တော်ကိုဒီနေရာကိုခုနကတည်းကဝိညာဉ်ခံစားရင်းနဲ့ဒီညာဘက်ရှိကိုတားမှာမဟုတ်လားနံပါတ်1 သူတင်ရရဲ့ရန်သူတွေသူတင်နေဟင်ငါအားထုတ်မယ်ဆိုတာကြာရှိရအရင်ငါရဗျဟင်ငါရအောင်လုပ်မယ်ငါရင်မတော်ပြင်ရဟုတ်ကလားကျေကျေကြီးတော့ကလည်းနေမယ်မပြီးဝဲနေတော့ဖုံးနေမယ်ဟုတ်ကလားသူတို့သုံးတတ်ပြီအဲသုံးတတ်ခြင်းကိုတို့ပြီးသူတွေကလည်းပါနေတာအဲတို့ဒွေးတစ်ချက်အဲပြတ်တဲ့ချိန်ဟာအဲအဖွဲတစ်ချက်ရတဲ့ချိန်ဟာပြတ်တာမှာပဲလေ အဲဒီဖြစ်တဲ့အခါကအရမ်းမျိုးလာတိုက်ပါပဲဟုတ်ကဲ့ Hey, tú, sin duda, dígame que te dejé, tú. Hey. Bueno, mira. ¿No? Hola, nene. Yo voy a ir, nene. ¿No? Yo voy a ir a pedir, nene, con una pintura, me parece una sin menor. Pero, ဟုတ်ကဲ့ ဆိုတာဘယ်လိုလဲသူတို့ကဒီလိုမျိုးလို့သူကဘယ်လိုဘယ်လိုဦးဇာဘူးဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဟင်ဟင်အဲ့ဒီဒီရှင်ဒီရှင်ရဲ့လက်ပတ်နေတဲ့သူဒီခန္ဓာဖြစ်တဲ့ပြိတ္တဘုံပေါ့ဘူးခန္ဓာမှာလေခန္ဓာကတော့ ပြည်တော်ကိုပါရှိနေတယ်လေဒီမှာလည်းဒီမတလေးတွေအာရုံဓာတ်ကြီးအတူတူအာရုံနဲ့တော့ပြောင်းတယ်ဒီဒီဒီဘဝဖြစ်နေလေဘုရားကြီးရပဲသူတို့ဒီနေရာမှာတော့ဒီဒီသစ္စာတော်မှာတော့အာရုံဓာတ်ကြီးပြသတိရတဲ့ချက်မင်းကြီးနာဆိုတော့ကိုတတ်ပြရမှာဘူးဟဲ့တော်ဝေဒနာပြပြတော့လက်ရှိကိုတတ်ရမှာလေတော်ဒီကတော့ဒီလိုဆိုရင်ကိုမျိုးချင်းချက်တဲ့ချင်းတော့နေတော့ဖိုက်တဲ့ချင်းပဲဟုတ်ပါဘယ်နဲ့တော့ သူကတော့လမ်းထုတ်ကြတယ်ဒီလိုပဲကိလေသာဝိသတိမှာကြောက်ပြီးတယ်ဟုတ်လားဟင်သူကတော့လည်းပါလို့ပြိဿသမုပ္ပါဒ်ကိုဒီမှာရရမယ်ထင်တယ်ဒီလိုတော့ဖိုက်တဲ့နေရာပြိဿသမုပ္ပါဒ်တစ်ခါရရမယ်ထင်တယ်ဒီလိုတော့ဖိုက်တဲ့နေရာကိုကိလေသာဝိကမောဝိပါဒ်ကိုဝိတုံးတဲ့တစ်ခါရမယ်နေရာဟုတ်ကလားအဲဒီလိုတော့ဖိုက်လို့ရှိရင်ဟိုတို့အပေပုံပုံပဲဒီလို သမန္တရမယ်နေရာကြသူကရမယ်နေရာမျိုးပြပါရမယ်နေရာကြသိဖို့ပြရမှာတယ်ကြာသိကြလားအဲ့လိုကြည့်တူနေတော့တာတော့မှာအဲ့ဒီနေတော့တာဒီခုနကပါကောလုံးလုံးစုံကြည့်ဟုတ်ကဲ့ပတိဒေကောမိသားစုတော်မုတ်ကြီးတာဝန်ကလုပ်ဖြစ်နာရောနာအမျိုးမရှိတော့အဲ့ဒီကာမတုရိယနဲ့ဟုတ်ကဲ့ဘဝတုရိယဟိုတူရမယ်ကာမရုပ်နဲ့ဘဝဒုက္ခဟင် သူ့ငါဘက်ကကြည့်ပြီးတော့ဟိုတာဝန်ယူရရှိသေးတယ်နဲ့သူ့တာဝန်ယူရတော့ကာဟောကာမဒုက္ခရောဒုက္ခဒုက္ခရောလက်ဆံချုပ်ငင်းတာမှာပဲအမှုရဘက်ကလည်းပဲဟုတ်ကလားဟင်ဟိုသူစိတ်ဆုံးမစိတ်ဆုံးဖြစ်တဲ့ကာမဒုက္ခနဲ့ကာမဒုက္ခရောဣတိယတတိယကတောင်းယူပါလို့ဒုတတ်နေဟုတ်ကလားမသိတဲ့နေနေတဲ့ကာမဒုက္ခရကာမဒုက္ခကိုသတုထာဇမတောင်းယူပါလိမ့်မယ် တဏှာမငါဘုန်းနဲ့နေတဲ့ကာမတုရနဲ့ကာမတုကတာမနေရဟုတ်ကလားဗျာဟင်သူဒီလိုပြောတဲ့ဒီတော့တာတော့ပေါ်ကြပါလားတိုင်းတို့ဒီဒီနေတော့ပုံပေါ်လို့ရှိတယ်ဘယ်ပရိသတ်ဘူးပါလဲချောက်ပါလို့ရှိတယ်ဘုသူကျက်ပေါ့ဟင်ဒီလိုလိုဘုရားကဟိုရုပ်ကိုလေတန်နေလို့ရုပ်တန်တခုပေါ့ကြားမလားသူတို့ဟိုဟိုကြမ်းတဲ့ ဟိုတို့ကြောင့်လာတို့လို့ရှင်တို့လာလိုက်အပေဘဝကိုကြောင်းမဲ့ဟုတ်ကလားဘုဒ္ဓသာသနာကြီးဟင်ဒုတိယတရားကြောင့်မှကာမဘဝကိုကြောင်းမဲ့ဘုဒ္ဓသာကြောင်းမှာဟင်အဲ့ဒီသူ့ရှိနေသူကြီးရအဲ့တော့ဒီလိုကဘယ်အောင်ဆက်ရမှာလို့တို့ကြောင့်တဲ့ကာမတုရနဲ့ကာမတုပေါ့ဟုတ်လားကာမတုရတို့ဘုရားကကာမတဏှာဘောတဏှာကိုပြောရတာလေအဲ့တော့ဘယ်လောက်ချုပ်ရမှာလဲတို့အကျိုးနဲ့ဖြစ်ဟုတ်ကဲ့ ဟင်တွေ့ကြည့်လို့ပေါ်နေလို့မချုပ်သေးဘူးတော့ဟင်တွေ့ကြည့်လို့ဘယ်ပါလို့သင်ထဲမှာဒါလေးပေါ်တာတော့တော့မရှိနေမချုပ်သေးဘူးတော့ဟုတ်ကဲ့အဲ့ဒါကိုအလောင်းတော်ဒုက္ခရာတရိယာပြုသင်္ကာရတော့ဒါနဲ့ပတ်သက်တာတယ်ဟင်သူကဟိုဘယ်တော့ဒီသင်္ကာရရှိမှာသူ့တန်လုံးကတော့သူ့ကိုမပြောဘူး သူတို့ကလည်းအဲ့ဒီဒီပုံစံဘုရားရှင်တဲ့မှာပါရသပြီးနေလို့ဆိုရင်ပဋိသန္ဓေကပါတော့ဇာနာကိုဒါရမင်းတပုတ်ကိုသုံးတဲ့လူရှိရတာတပုတ်မှာ24လုံးမရှိဘူးဖြစ်မှာဘူးကျွန်တော်တို့ကလေသူကဘာမင်းရမယ်ပုဂ္ဂိုလ်လေကိရိတာကိုဝင်နေပြီတင်တယ်ဒါလို့သူ့ဘာလို့ကဟိုကျောင်းဖွဲ့တာဆိုဒါဆိုရင်မကြောက်ပါတော့ဘာဖြစ်လာဘူးအဲ့ဒါပဲကိုယ်လည်းဘာမှမလုပ်ဘူးတော့သူသူ့ကိုပဲတော့ တရားထုတ်ဘူးပေါ့နော်အဲ့ဘုရားတရားကျင့်တယ်သူပြောလို့ချင်းချင်းခုနေသာခုနေသမီးကိုတောင်းမှလည်းမဟုတ်ဘူးဆင်းရဲမှလည်းမဟုတ်ဘူးဆောင်းမှလည်းမဟုတ်ဘူးနားမှာဖြစ်တဲ့အတွက်ကိုယ်ကိုယ်နေနေတဲ့ဘုံနဲ့ဝေချပါလို့ပဲပုဂ္ဂလာလေးခုနေသားသမီးတွေကိုတော့မှတ်သားမှာလားတော်လုံးတော့ဆောင်းတော့တန်းတော့ပုဂ္ဂလာဟောမှာပုဂ္ဂလာသူလည်းမဟုတ်ဘူးလေ ပွဲဒိဋ္ဌပွဲအားထုတ်။အဲ့ဒိဋ္ဌကပွဲအားထုတ်ပြီးတဲ့ဟိုဖယားခုလို့ရှိရင်အရင်ဆုံးဖယားတရားဖယားကိုလည်းယူလို့ဖုံးတယ်ဖယားတရားကိုလည်းအရင်ဆုံးနာမယ်ဆိုတော့စောင့်နေတယ်ဟိုဒီတရားကိုနာအောင်မဟုတ်လား။အဲ့ဒါကဒီဝိကံတန်ပြီးဒိဋ္ဌပွဲကိုယူပြီးဘယ်လိုလုပ်တော့ကိလေသာကိုမလား။အာယုပြုကြည့်တယ်။ပြေပြုကြည့်တော့နာမီတို့ နာမည်တို့ကြီးကိုလှုပ်တိုင်းနဲ့နာမည်တို့ကိုလှုပ်ရင်ကောင်းရမှာပဲ။အဲ့ဒါကိုသူတို့တို့အလောင်းတော်ကိလေသာကုမနာကုလားဆိုတဲ့ကာမဂုဏ်ရကာမရုပ္ပဘဝဂုဏ်ရဘဝရုပ္ပဒါကိလေသာကိုလားမဟုတ်ဘူး။ကုမနာလို့ပြောလို့ရှိရင်ငါဒီအမိတို့ကြီးဟာဟဲ့တရားပြောတာကိုအတိတ်ကခံစားခဲ့တာအမိအမိအမိသူနန်းတော်ထဲမှာစတဲ့မြင့်နေတယ် 73ရက်လုံးလုံးနာမတော်73ချောပေါင်းရှိတယ်73နှစ်ပေါင်းရှိတယ်73ချောပေါင်းကသူ့ပါဝင်ရင်းရပြောအကုန်လုံးကပြောတာက73နှစ်ပေါင်းရှိတယ်အဲ့ဒီ73နှစ်ပေါင်းကခံစားခဲ့ရပုံလေးတွေအစ်ငါးလေးကိုလက်နဲ့ကြည့်တာဒီကလေးနဲ့အာယုံပြုကြည့်တာအဲ့တော့ကတွေးချင်တာပါဗျာအကုန်မင်းဘူးဆိုတော့ဖြစ်ဖြစ် ဆေးမကုန်ခင်ကဘယ်လိုလုပ်လို့အဲအမိတို့ကြီးအောင်ပါတဲ့လို့ဆုတ်ဆက်လာဟင်ဟင်အဲ့တော့ဘယ်မကုန်ခင်ကဘယ်လိုလုပ်လို့အဲအမိတို့ကြီးအောင်ပါဒုံငါးတွေအမိတို့ကြီးရနေတော့ထားမကုန်ခင်မထင်ပါဘူးတော်တော်ဒီလိုမလားထားခုပါလား အဲ့ဒါဒီလိုတော့မသိရင်ခင်ဗျားတို့ကကတော့မဟာဘာဝိတုကြည့်ကြတော့ဒီလိုတော့ကြောင့်ပြီးနေတယ်ဆိုတော့ဒီလိုမျိုးတော့ဘယ်လိုလုပ်ဖို့လဲဘယ်လိုဒီလိုဆိုရင်ကျွန်တော်တို့ကလည်းဘုရားကိုဟုတ်ကဲ့ဘယ်လိုလဲဘယ်လိုလဲဘယ်လိုချင်းဆိုင်လဲ for you. Not only what our patients are going to fight with, and we do it like hey, Pedro. အဲ့တော့ဒီရောရာဒီရောရာဟိုသာရဲပါလုံးနဲ့မကြည့်ပါဆန်းခန္ဓာဖြစ်တဲ့ဘုလုံးနေတာနဲ့အာရုံပြုကြည့်ပါဟုတ်ကလားဒီရောရာအကြောင်းပြပါလိမ့်မယ်ကဲနားကြပါစို့